နာဟုံအနာဂတိကျမ်းအခန်းကြီး1အငယ်1မှ8အေလကောရှာယောတာနာဟုံခံရ၍နိနဝေမြို့နှင့်ဆိုင်သောဗျာဒိတော်အချက်ဟုမူကားအပြစ်ရှိသည်ဟုသာရဖျားသည်ယုံလွယ်၍ဒံပေးသောဖျားဖြစ်တော်မူ၏သာရဖျားသည်ဒံပေး၍အမျက်ပြင်းထန်တော်မူ၏သာရဖျားသည်ရံဘက်ပြုသောသူတို့ကိုဒံပေး ရန်သူတို့ကိုအညှိုးထားတော်မူ၏။ထာဝရဘုရားသည်စိတ်ရှည်တော်မူ၏။တန်ခိုးလည်းကြီးတော်မူ၏။သို့ရာတွင်အပြစ်တင်သောသူတို့ကို အပြစ်မှလွှတ်တော်မမူ။ထာဝရဘုရားသည် လေဘွေ၌၎င်း၊မိုဃ်းသက်မုန်တိုင်း၌၎င်းကြွတော်မူ၍၊မိုဃ်းတိမ်တို့သည်စက်တော်အောက်၌မြေမှုန့်ကဲ့သို့ဖြစ်ကြ၏။ပင်လယ်ကို ဆုံးမ၍ခန်းခြောက်စေတော်မူ၏။ခပ်သိမ်းသောမြစ်ရေကိုလည်း ကုံစေတော်မူ၏ဘာရှန်တောင်နှင့်ကရမေလတောင်တို့သည်ညှိုးနွမ်းကြ၏လေဗနုန်အပွင့်လဲညှိုးနွမ်း၏ကိုတို့ကြောင့်တောင်တို့သည်တုန်လှုပ်လျက်ကုန်းတို့သည်အရေးကြိုလျက်ရှေ့တော်၌မြေကြီးနှင့် လောကဓာတ်မှဆ၍လောကသားအပေါင်းတို့သည်ရွေ့လျော့လျက်ရှိကြ၏အမျက်တော်ရှေ့မှအဘဲသူရပ်နိုင်သည်။အမျက်တော်အရှိန်ကိုအဘဲသူစီးတားနိုင်သည်။ မီးလောင်တကဲ့သို့အမျက်ထွက်၍ကျောက်တို့ကို ဖြိုချတော်မူ၏။ထာဝရဘုရားသည် ကောင်းတော်မူ၏။အမှုရောက်သောအခါရဲတိုက်ဖြစ်တော်မူ၏။ခိုလှုံသောသူတို့ကိုသိမှတ်တော်မူ၏။ရန်သူနေရာကိုလွှမ်းမိုးသောမြစ်ရေနှင့် ဆုံးရှုံးစေတော်မူသဖြင့်၊ရန်သူတို့ကိုမှောင်မိုက်လိုက်လိမ့်မည်။ထာဝရဘုရားတဘက်၌အဘယ်သို့ ကြံစီကြသနည်းအပြီးဆုံးရှုံးစေတော်မူမည်တဖန်နှိမ်နှင်းเสียအကြောင်းမရှိရသူတို့သည်စူးပင်ကဲ့သို့ အချင်းချင်းညှိတွယ်လျက်စပြည့်နှင့်ရင်မှုတကဲ့သို့ဖြစ်လျက်တွေးချောက်သောအမိုက်ကဲ့သို့မီးလောင်ခြင်းကိုခံရကြလိမ့်မည်ထာဝရဘုရားတစ်ဖက်၌မကောင်းသောအကြံကိုကြံစီသော အာရမတိုင်ပင်အမတ်သည်တင့်အထက်ကပေါ်လာပြီး ထာဝရဘုရားမိန့်တော်မူသည်ကားသူတို့သည်စုံလင်၍အရေးအတွက်အားဖြင့်များပြားတော်လဲဆုံးရှုံး၍ကွယ်ပြောက်ရကြလိမ့်မည်တင့်ကိုငါညှင်းဆဲဘူးတော်လဲနောက်တဖန်မညှင်းဆဲယခုမှတင်၌သူတင်သောတဘိုးကိုငါချိုးပယ်၍ချီနှောင်သောကြိုးတို့ကိုလည်းဖြတ်မိတင်ဤအမှု၌ထာဝရဘုရားစီရင်တော်မူသည်ကားတင်ဤအမျိုးမဆက်မနွယ်ရ ထုသောရုပ်တုနှင့်သွန်းသောရုပ်တုတို့ကိုတင်၏ဖျားကြောင့်မှငါပယ်ရှင်းမည်တင်သည်ရုပ်မာသောကြောင့်တင်၏တင်ချိုင်းကိုငါလုံမည်ငြိမ်သက်ချင်း၏ဝမ်းမြောက်စရာသတင်းစကားကို ကြားပြောသောသူ၏ခြေတို့ကို တောင်ပေါ်မှကြည်ကြလော့။အိုယူဒအမျိုးတင်၏ဓမ္မပွဲကိုခံလော့။တစ္ဆာဂရိထားသည့်အတိုင်းတစ္ဆာဝတ်ကိုဖြေလော့။အာဓမလူသည်ရှင်းရှင်း ပယ်ဖြတ်ခြင်းကိုခံရသောကြောင့်နောက်တဖန်သင့်ကိုမကျော်မနင်းရ